အခန်းကြီး6အငယ်1မှ7တဖန်ဒါဝိဒ်သည်ရွေးချယ်သောဣဒရေလလူ3000တို့ကိုစုဝေးစေပြီးလျှင်ခေရုပင်ကြားမှကျင်းဝတ်တော်မူသော ကောင်းကင်ဘုရားအရှင်သာရဘုရား၏နာမတော်နှင့်ဆိုင်သောဘုရားသခင်၏တစ်တာတော်ကိုယူဒပြည်ဘာလာမြို့မှ ဆောင်ခဲ့ခြင်းကမိမိ၌ပါသောသူအပေါင်းတို့နှင့်တကွထသွားလေ၏ဘုရားသခင်၏တစ်တာတော်ကိုလှဲသစ်ပေါ်မှတင်၍တောင်ပေါ် အဘိနဒတ်အိမ်တဲကထုတ်ကြ၏အဘိနဒတ်ဤသားဩဇာနှင့် အဟိဩတို့သည်လှဲတစ်ကိုနေရကြ၏ဩဇာသည်ဖျားသခင်တစ်တာတော်အနား၌၎င်းအဟိဩသည်တစ်တာတော်ရှေ့၌၎င်းတွားကြ၏ဒါဝိနှင့်ဣဒရေလအမျိုးသားအပေါင်းတို့သည်စောင်းတယောပတ်တာနှဲခရာခွက်ကွင်းတို့ကိုကင်လျက်ဒါဝရဖျားရှိတော်၌အာထုတ်၍တီးမှုတ်ကြ၏ နာခုံကောက်နယ်တလင်းတို့ရောက်သောအခါ နွားတို့သည်ဘုရားသခင်တစ်တာတို့ကိုလှုပ်ရှားသောကြောင့်ဩဇာသည်လက်ကိုဆန့်၍တစ်တာတို့ကိုကန်၏သာရဘုရားသည်ဩဇာကိုအမျက်ထွက်၍သူ၏အပြစ်ကြောင့်ဘုရားသခင်ဒဏ်ခတ်တော်မူသည်ဖြင့်သူသည်တစ်တာတို့နားမှတေးလေ၏ဩဇာကိုသာရဘုရားဒဏ်ခတ်တော်မူသောကြောင့်ဒါဝိဒ်သည်ညှိုးငယ်သောစိတ်ရှိ၏ထိုရက်သည်ယနေ့တိုင်အောင်ပေရဇာဇန်အမည်ဖြင့်တွင်သည် ထိုနေ့၌ဒါဝိဒ်သည်ထာဝရဘုရားကိုကြောက်၍ထာဝရဘုရား၏တစ်တာတော်သည်အဘယ်သို့ငါထံသို့ရောက်ရမည်နည်းဟုဆိုလျက်မိမိနေရာဒါဝိဒ်မြို့တဲသို့တစ်တာတော်ကို မဆောင်ဘဲဂိတ်တိလူဩဘဘေဒုံအိမ်သို့လမ်းလွှဲ၍ဆောင်သွားလေ၏ထာဝရဘုရား၏တစ်တာတော်သည်သုံးလပတ်လုံးဂိတ်တိလူဩဘဘေဒုံအိမ်၌ရှိ၏ဒါဝရဘုရားသည်လည်းဩဘဘေဒုံနှင့်အိမ်သူအိမ်သားအပေါင်းတို့ကို ကောင်းချီးပေးတော်မူ၏ အငယ်၁၂မှ၁၉ထာဝရဘုရားသည်တည်တာသောကြောင့်ဩဘဘေဒုံနှင့်သူ၌ရှိသည်မြတ်ကို ကောင်းချီးပေးတော်မူကြောင်းကိုဒါဝိမင်းကြီးကြားသောအခါတဖန်သွား၍ဘုရားသခင်တည်တာတော်ကိုဩဘဘေဒုံအိမ်မှဒါဝိမြို့သို့ဝမ်းမြောက်သောစိတ်နှင့်ဆောင်ခဲ့လေ၏ဒါဝရဘုရား၏တည်တာတော်ကိုထမ်းသောသူတို့သည်၆လမ်းသွားပြီးမှနွားနှင့်ဆူပြိုးသောအကောင်တို့ကိုရစ်ပူဇော်လေ၏ဒါဝိဒ်သည်လည်း ပိတ်တင်တိုင်းကိုဝတ်လျက်ဒါဝရဖျားရှေ့တော်၌အာထုတ်၍ကလေ၏ထိုသောဒါဝိနှင့်ဣဒရေလအမျိုးသားအပေါင်းတို့သည်ကြွေးကြော်လျက်တဘိုးမုတ်လျက်ဒါဝရဖျား၏တစ်တာတော်ကိုဆောင်ခဲ့ကြ၏ဒါဝရဖျား၏တစ်တာတော်သည်ဒါဝိမြို့ထဲသို့ဝင်သောအခါရှောလူ၏သမီးမိခါလသည်ပရင်ပေါက်ဖြင့်ကြည့်ရှု၍ဒါဝိမင်းကြီးသည်ဒါဝရဖျားရှေ့တော်၌ ကလျက်ခုံလျက်လာဒီကိုမြင်၍စိတ်နှလုံးထဲ၌မချီမြင့်မြင်ပြု၏ဒါဝရဖျား၏တစ်တာတော်ကိုတွင်၍ဒါဝိတ်ဆောင်နှင့်သောတဲအလေတွင်သူ့နေရာ၌ထားကြပြီးမှဒါဝိတ်သည်မိရှုရရစ်နှင့်မိတ္တဟာယရစ်တို့ကိုဒါဝရဖျားရှေ့တော်၌ပူဇော်လေ၏မိရှုရရစ်နှင့်မိတ္တဟာယရစ်ပူဇော်ခြင်းအမှုကိုပြီးစီးစေသောအခါကောင်းကင်ဘုရားရှင်ဒါဝရဖျား၏နာမတော်ကိုမွဲ့၍ ပရိသတ်တို့ကိုကောင်းချီးပေးလေ၏ဤဒေလပရိသတ်ယောက်ျားမိန်းမအပေါင်းတို့အားမုံတပြားအမဲသားတစ်ထက်စပြစ်တီးဖြင့်တပြားစီဝေငှပြီးမှလူအပေါင်းတို့သည်မိမိတို့နေရာသို့ပြန်သွားကြ၏အငယ်20မှ23ထိုနောက်ဒါဝိဒ်သည်နန်းတော်သားတို့ကိုကောင်းချီးပေးခြင်းငှာတွား၍ရောက်သောအခါရှောလူ၏တမီးမိခါလာသည်စီး၍ကြိုလျက် လျက်ပေါ်သောသူသည်အရှက်မရှိဘဲကိုယ်အဝတ်ကိုချွတ်သကဲ့သို့၊ယနေ့ကျွန်ယောက်ျားကျွန်မိန်းမများရှေ့တွင်အဝတ်တော်ကိုချွတ်သောဣသရေလရှင်ဘုရင်သည်ယနေ့အဘယ်မျှလောက်ဘုန်းကြီးတော်မူပါသည်တကားဟုဆို၏။ဒါဝိဒ်ကလည်း၊သင့်အဘနှင့်သူ၏အဆွေအမျိုးအပေါင်းတို့၏ကိုယ်စား၊ငါ့ကိုရွေးကောက်၍ထာဝရဘုရား၏လူ၊ဣသရေလအမျိုးကိုအုပ်စိုးသောမင်းအရာ၌ခန့်ထားတော်မူသောထာဝရဘုရားရှေ့တော်တွင်ပြုသည်မဟုတ်လော ထာဝရဘုရားရှေ့တော်တွင်ငါကခုံမည်ထိုမြတ်မကငါသာ၍ရုပ်မာမည်ကိုထင်တိုင်းကိုကိုသာ၍နှိမ့်ချမည်တင်ပြောသောကြုံမများမူကားငါကိုချီးမွမ်းကြလိမ့်မည်ဟုမိခါလကိုပြန်ပြော၏ရှောလူ၏သမီးမိခါလသည်တသက်လုံးသားကိုမဖွာမမြင်ရ